သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြတုလာဆန်းတရေ2022ခုနှစ်ဇန်နဝါရီလ2ရက်တနင်္ဂနွေနေ့၌အွန်လိုင်းမှဟောကြားအပ်သောတရားဒေသနာတော်ခေမာထေရီမဤပါရမီဘဝနှင့် နောက်ဆုံးနေ့ရက်များအပိုင်းသုံးရသော်ဖျားကရုပ်ခန္ဓာရဲ့မြစ်ကိုပြောတယ်လို့ဆိုတဲ့အခါမှာလောကမှာလှခြင်းပခြင်းကြတဲ့အမျိုးသမီးတွေကမကြိုက်ကြဘူးပေါ့ကိုယ်ရုပ်ဆင်းကို တမိုးထားပြီးတော့မြတ်နိုးနေကြတဲ့ပုဂ္ဂိုလ်တွေကရုပ်ဆင်းနဲ့ပတ်သက်ပြီးရှုတ်ချပြီးပြောတာမခံနိုင်တာဒါသဘာဝပါပဲပုရုဇဉ်ရဲ့အနေထားအဖြစ်ကြည့်မယ်ဆိုလို့ရှိရင်မိမိတို့မျက်နှိုးတဲ့အရာကိုအပြစ်ပြောရင်ပြည်သူဒုတိယောက်မှခံနိုင်တာမဟုတ်ပါသို့တော့အမှန်တရားကိုသိပြီဆိုလို့ရှိရင်ပြောတဲ့အတိုင်းဟုတ်သလားမဟုတ်ဘူးလားဆိုတော့ပြောတဲ့အတိုင်းဟုတ်တာပဲ ဟုတ်တယ်လို့သိတာနဲ့တပြိုင်နက်မခံနိုင်တဲ့ဆန့်ကျင်တဲ့စိတ်တွေကပျောက်သွားမှာပါနော်တရားသိရသွားတာနဲ့မြတ်စွာဘုရားဟောတာက အမှန်ပါလားတို့ကမျက်စိလည်းလမ်းမှားနေတာပါလားအထင်အမြင်တွေကို အမှန်လုပ်ပြီးတော့လောကကြီးကနေကြတာအထင်အမြင်ကအထင်အမြင်မျှတာဖြစ်တယ်အမှန်တရားမဟုတ်ဘူးအဲ့ဒီအမှန်တရားမဟုတ်တာကိုပဲအမှန်လုပ်ပြီးတော့ လူတွေကဆွဲလန်းပြီးတန်တာနေကြတာဒါကြောင့်မို့တကယ်အရှိနဲ့တွေးထင်ထားတာတွေကတလွဲတွေကြီးပဲဖြစ်တယ်တလွဲတွေကြီးပဲဖြစ်နေတယ်အဲ့ဒီလွဲမှားနေတာကိုတဲ့ပေးတာမြတ်စွာဘုရားအဲ့တော့တဲ့ပေးတာတော်နဲ့တဲ့ဖို့တော့မလွယ်ဘူးဘာလို့လို့ဆိုအလွဲမှားကခေါရိုးကျိုးနေလို့ ခေါရိုးကျိုးနေတဲ့အလွဲမှားကိုပြန်ပြီးတော့ခေါရိုးပြေအောင်လုပ်ဖို့ဆိုတော့တော်ခရဲနေပေါ့နော်အဲ့တော့ခေမာမိဖုရားဟာ သူ့ရဲ့အလှပပေါ်မှာမန်တက်ပြီးမန်ရစ်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်သူ့ရဲ့အလှပကိုမှုချိုးမြစ်ချိုးပြောရင်သူလက်ခံမှာမဟုတ်ဘူးအဲ့ဒီတော့ရသော်ဘုရားကိုသူတွေ့ဆုံလို့မှုမရှိဘူး ဖះဟောတဲ့တရားတွေကိုတစိတစောင်းသို့မဟုတ်သတင်းစကားအနေနဲ့ကြားထားတဲ့အခါမှာရုပ်ဆင်းလှပမှုကိုရှုတ်ချတယ်လို့သူသိထားတဲ့အတွက်ကြောင့်နန်းတော်ကြွလာရင်လေတာရောက်ဖူးမြောက်မှာမဟုတ်ဘူးဝေလူဝန်ကျောင်းမှာရှိနေတဲ့ချိန်နဲ့တာရောက်ဖူးမြောက်ကျင်တာမဟုတ်ဘူးအဲ့ဒီတော့ပေမိတာရမင်းကြီးကဒီပရိယေနဲ့ သူ့ရဲ့မိဖုရားခေမဒေဝီကိုဖះเจ้าတော့ရောက်အောင်ကြံဆောင်ပြီးတော့ပြုလို့ရတယ်ဒါလိမ္မာပဏ္ဏတဲ့လူတွေကတိုက်ရိုက်သွားခိုင်းလို့မရတဲ့အခါကျတော့ဒီသစ္ဆောင်ဖြာရောက်မှုနဲ့ပဲသူစိတ်ဝင်စားလာအောင် လုပ်ရတယ်ဒီနည်းစနစ်ဟာလည်းလွန်ကောင်းတာပဲမိဘတွေကသာသမီတွေကို မိမိတို့သွားစေခြင်းတဲ့လမ်းကိုရောက်ဖို့အတွက်ဆိုရင်ဒီနည်းကိုသုံးသင့်တယ်ပေါ့အတင်းကျပ်သွားခိုင်းတာမျိုးမဟုတ်ဘူးသူကဘယင်မဲဘယင်ဆိုရင်ဘယင်ရဲ့အမိတ်နဲ့မသွားမနေရဘူးသွားရမယ်လို့မပြောဘူးသူကသူစိတ်ဝင်စားလောက်အောင်ဗိမိတာရမင်းကြီးကနိပရိယေနဲ့လှုပ်တာဒါအလွန်မှတ်သားစရာကောင်းတယ်ပေါ့လောကမှာအဲ့တော့မြတ်စွာဘုရားသွားလို့စိတ်မြတ်စွာဘုရားထံ ရသော်ဘုရားနဲ့တွေ့လို့စိတ်မရှိတဲ့ခေမမိဘုရားကိုပေမိသာရမင်းကြီးကဘာလို့တုံးဆိုတာကိုစပြီးတော့ပြော ပေမိသာရောတဒရာစာမမနုခဗုဒ္ဓိယဝဏိတောဝေလူဝနာခာယကေခပယိမမပေမိသာရမင်းရဲ့နိပိနိပရိယေကအလွန်ကောင်းတယ်တဲ့ဘုရားနဲ့မတွေ့လို့တဲ့ သူ့ကိုတကယ်ကိုနိပရိယေကိုအသုံးချပြီးတော့စိတ်ကူးညံကူကောင်းကောင်းနဲ့ပေမိတာရမေဟာတေးဆရာတွေကို ဖိတ်ခေါ်ပြီးတော့ဝေလူဝန်ဥယျင်ကြီးရဲ့အလှပကိုတချင်းဆက်ခိုင်းတယ်တချင်းဆက်ခိုင်းပြီးတော့နာမည်ကျော်အဆိုတော်တွေကိုအဲ့တချင်းကိုဆိုခိုင်းတယ်လောကလူတွေဟာ စိတ်ဝင်စားမှုရလာအောင်လုပ်တဲ့နေ့တစ်ခုပဲเนาะအဲ့ဒါခုခေတ်မှာလှုပ်တာမဟုတ်ဘူးရှေးတယ်လှုပ်လာတာဒါတချို့ကခေတ်မီနီးလို့ထင်နေတယ်မဟုတ်ဘူးရှေးတုန်းကလူတွေကဒီနီးစနစ်ကိုသုံးခဲ့တာဖြစ်တယ်နာမည်ကြီးကျင်တဲ့အခါမှာလည်းပဲတော့ဘိက္ခုနီမတူဟာနာမည်ကျော်ကျင်တဲ့ခါရဲ့သူ့ရဲ့ဂုဏ်သတင်းတွေကိုတချင်းရေးပြီးတော့ တချင်းဆိုခိုင်းတာလည်းရှိဘူးတယ်ဘုရားလက်ထက်ကအခုဗေမိတရမင်းကြီးကလည်းတေးဆရာတွေကို ခေါ်ပြီးတော့ဝေလူဥယျာဉ်ကြီးရဲ့အလှပကိုတချင်းဆက်ခိုင်းတယ်ပေါ့နော်အဲ့တော့တချင်းဆက်ပြီးတော့တချင်းဆိုခိုင်းတယ်အဲ့တော့တချင်းဆိုတာကျတော့လူတိုင်းကနားထောင်နေတယ်နားလဲဝင်တယ်လေနားလဲဝင်တယ်အဲ့တော့တချင်းဆိုခိုင်းပြီးတော့ သူ့ကိုစိတ်ဝင်စားအောင်လုပ်အဲတခြင်းကဒီနေရာမှာ၄ဖို့ရှိတယ်ဒါတမန်တန်နဲ့ဖတ်ရင်တော့တခြင်းမဟုတ်ဘူးအိန္ဒိယနိုင်ငံသားတွေကိုဆုခိုင်းရင်တော့ဒါတခြင်းဖြစ်တယ်ဟောတာတော့တခြင်းဆိုတာအတိဘေကိုပဲအတန်နဲ့ဆိုရတာဖြစ်တာပေါ့နော်ခုခေတ်တခြင်းနေဆိုကြည့်ပဲတမန်လူဆိုလို့ရှိရင်တော့ဆိုရမှာမဟုတ်ဘူးလေတခြင်းက တချင်းဆိုတဲ့တေးဆိုတဲ့ပုံကိုယ်တွေကသာဆိုရတာကိုသူ့စာသားအတိုင်းဖတ်လို့ရှိရင်ရိုးရိုးကြီးဖြစ်မှာပေါ့အဲတော့ကြာဥရလေးပြောရမယ်ဆိုလို့ရှိရင်မိုးမော်ကကျဲဘာကျဲတဲ့တုံးလို့ရေးထားတဲ့တချင်းတစ်ပုဒ်ကိုတရုတ်တယောက်ကဆိုတဲ့အခါကျတော့မိုးမော်ကြည့်ဘာကြည့်တာတုံးဆိုဖြစ်သွားတယ်တကယ်ကတော့အဲ့ဒါတချင်းဆိုသလိုဆိုရမှာနော်မိုးမော်ကြည့်ဘာကြည့်တာတုံးဖြစ်သွားတယ် အဲ့တော့တခြင်းဆိုတာသူ့တန်စင်နဲ့ဆိုနိုင်မှတခြင်းဖြစ်တာဟုတ်အဲ့တော့ခုလေးပဲပါဠိကာထဗုဒ္ဓေဆိုတာအိန္ဒိယတခြင်းတွေကိုနားထောင်ကြည့်တရားတွေကိုတခြင်းလို့ဆိုတာသူတို့သူတို့သူတို့စကားနဲ့တခြင်းလို့ဆိုတာနိုင်ငံညာဆိုကြတာတွေလည်းအင်္ဂလိပ်တခြင်းတွေပါတယ်လည်းဒီတိုင်းပဲတခြင်းလို့ဆိုတိုင်းရရအဲ့တော့ တမန်အားဖြင့်ဆိုပြမယ်ဆိုရင်တော့ရိုးရိုးဂါထာလေးပဲတိဗေနော်အဲ့ဒီလေးဘုတ်ကိုနည်းနည်းနားထောင်ကြည့်တန်စင်လေးတွေပါတယ်ဒါပေမဲ့ကိုကတော့ဆိုးမပြတ်တတ်ဘူးအဲ့တချင်းလိုဟာမျိုးသို့တော့အတိဗေတော့ပြောပြ စကလုံးလေးတွေတုံထတာလှတယ်ဝေလူဝန်ဥယျင်ကြီးရဲ့အလှပကိုချေမုံထားတဲ့တခြင်းက လေးပုဒ်ရှိတယ်ရမံဝေလူဝနံယေနနာဒိဋ္ဌံသူကတာလယနာဒေနနန္ဒနံဒိဋ္ဌံဣတိမညာမသေးမယသူကကာယလေးတွေနဲ့သွားတာသူကရမံဝေလူဝနံယေနနာဒိဋ္ဌံသူကတာလယနာဒေနနန္ဒနံဒိဋ္ဌံဣတိမညာမသေးမယနောက်တစ်ပုဒ်က ရှေနဝေလူနံဒိဋ္ဌံနရနန္နနန္နနာနာဒိဋ္ဌံနန္နနဒေနအမရေနသူနေတနာအသူကနားငယ်လေးတွေနဲ့အများကြီးစီပြထားတာယေနဝေလူနံဒိဋ္ဌံနရနန္ဒနာနန္ဒနာအော်ဆိုရတဲ့လူဆိုရင်တော့နားထောင်ကောင်းပါရှေတော့ရလဲတရားဟောတဲ့ဆရာတော်ကဆိုတော့ငငယ်ကြာဘူးတယ်ဒီကထာလေးကိုသိသိချာချာ ရှေနဝိလိဝနံဒိဋ္ဌံနရနန္နနန္နနံသူသူဆိုရတာကောင်းတယ်နော်ဆိုပြနာဒိဋ္ဌံနန္နံဒေနအမရိန္ဒသူနန္ဒနံဝိဟာယနန္ဒနံထေဝါဩဒိဋ္ဌဝမဟိတလံရမံဝိလိဝနံဒိဋ္ဌံဒိဋ္ဌဝနတ္တပန္တိသူဝေမိတာရာဇပုံညေနနိဗ္ဗတံဘုရပုံညေနဘုတိတံ ကောဝတ္တတတနေတေတံဝနတ္တခုဏသင်္စယံဒီခါတာလေးဖို့အဲ့ဒါတခြင်းလေးဖို့ဆက်လိုက်တာ။ဟိုရင်ကတော့အတိပ္ပယ်ကတော့သူတပုတ်သေးပေါ့ဝေလူဥယျင်ရဲ့အလှပကိုတီကုန်းထားတာ။တန်စင်ကိုနားလည်ပြီးတော့တခြင်းဆိုရတဲ့လူဆိုရင်ဒါတော့လှပတဲ့စကလုံးလေးတွေရွေးချယ်ထားတာအလွန်ကောင်းတဲ့တခြင်းတစ်ပုတ်ဖြစ်တယ်နော်။ လွန်ကောင်းတဲ့သချင်းတို့အတိပ္ပယ်ကဘာလို့ဆိုရမံဝိလူဝဏယေနနတ္ထိဋ္ဌံသုက္ကတလေယမြတ်စွာဘုရားသတင်း300ဖြစ်တဲ့ဝိလူဝဉ္ကြီးကိုမမြင်ဘူးလို့ရှိရင်တဲ့မမြင်ဘူးတဲ့ပုဂ္ဂိုလ်ဟာနတ္တေနနန္ဒနဒိဋ္ဌံဣတိမေညာမသိမယံတာဝရိန္ဒနတ်ပြေကနန္ဒဝိဉ္ကြီးကိုမမြင်ဘူးလို့ထင်ပါတယ်တဲ့အာ ဝေလူဝန်ဥယျင်ကိုမမြင်ဘူးတဲ့ပုဂ္ဂိုလ်ဟာတာဝရိန္ဒနတ်ပြည်ကနန္ဒဝန်ဥယျင်ကြီးကိုမမြင်ဘူးတဲ့သူလို့ထင်ပါတယ်ဒါတိကထာရဲ့ဒီပထမစကလုံးရဲ့အဓိပ္ပာယ်နောက်တစ်ခါရှင်နဲ့ဝေလူနံဒိဋ္ဌံနရနန္ဒနနန္ဒနသူဒိဋ္ဌံနန္ဒနဒေနအပရိဏသူနေနနဗေမိတရမင်းကြီးနှစ်သက်မြတ်နိုးတဲ့ ဝေလူဝံဥယျင်ကြီးကိုမြင်ဘူးလို့ရှိရင်တရားမင်းကြီးမြတ်နိုးတဲ့တာဝရိန္ဒနတ်တွေမြတ်နိုးတဲ့ဒီနန္ဒောဥယျင်ကိုလည်းမြင်ဘူးသူဖြစ်ပါတယ်ဝေလူဝံဥယျင်မြင်ဘူးလို့ရှိရင်တာဝရိန္ဒနတ်ပြည့်နန္ဒောဥယျင်ဆိုမြင်ဘူးတယ်တူတူပဲလို့ဆိုလို့တဲ့သူပြောချင်တာ ပေမိသရပင်မျက်နှိုးတဲ့လှပတဲ့ဝီလူဝီရင်ကြီးကိုမြင်ဘူးတဲ့ပုဂ္ဂိုလ်ဟာတောင်းတိန်သာနတ်ပြည်ကနတ်တွေမြတ်နိုးတဲ့နန်းတော်ဥယျာဉ်ကိုမြင်မှုသူပဲဖြစ်ပါတယ်တဲ့အဲ့တော့ဝေလူဝန်ဥယျာဉ်ရဲ့အလှကိုသူကဖော်ကျူးတာနန်းတော်ဥယျာဉ်ကြီးနဲ့နှိုင်းရှင်ပြီးတော့ဖော်ကျူးထားတာနော်ဆိုလိုတာကသူကနန်းတော်ဥယျာဉ်ကြီးနဲ့တူတယ် အဲ့ဒီမှာနန္ဒုံဥယျာဉ်အတောင်သာသေးတယ်ဆိုတဲ့အတိတ်ပဲနဲ့သူကဘာရေးတော့ဆိုဝိဟာယနန္ဒနံဒေဝဩဒရိတဝမဟိတလံရမံဝိလူနံဒိတဝနတ္တပန္တိသူဝိမိတာတာဝရိန္ဒနတ်တွေဟာနန္ဒုံဥယျာဉ်ကိုစွန့်ခွာပြီးတော့မြေပြင်ကဝိလူဥယျာဉ်ကိုလာကြည့်ကြတာတဲ့အတော်နဲ့မပြတ်နိုင်ကြဘူးတဲ့ နတ်ပြည်ကိုတော်နဲ့ပြန်မသွားနိုင်ကြဘူးဝေလူတန်တော်ဥယျာဉ်ကြီးကရိုးနေတော့တန်တော်ဥယျာဉ်ကြီးကိုမကြည့်ဘဲနဲ့ဝေလူဝဥယျာဉ်ကိုလာကြည့်ကြတာတဲ့ဝေလူဝဥယျာဉ်ရောက်တဲ့အခါအတော်နဲ့မပြန်နိုင်ကြဘူးတဲ့နော်ဒီတိပဲရေးထားပြီးတော့ရာဇပုံညေနနိဗ္ဗတံဗုဒ္ဓပုံညေနဖူတိတံကောဝတ္တတသနေတိတံဝနတ္တဂုဏသင်္စယံ ဘေဝိတရမင်းကြီးရဲ့ကောင်းမှုကြောင့်ဖြစ်ပေါ်လာတဲ့ရသော်ဘုရားရဲ့တကိုးတော်နဲ့တစားဆင်ထားတဲ့ဒီဝေလုံးဝေရင်ကြီးကိုလှပကိုဘယ်စာရေးဆရာကနော်ကုံစင်အောင်စာစီနိုင်ပါမလဲတဲ့ဘယ်သူပဲချီးမွမ်းကုံစင်အောင်ဘယ်သူမှမချီးမွမ်းနိုင်ပါဘူးဆိုတာ ਨੇ ဒီသချင်းကိုဆုံးသက်ထားတာ အဲ့ဒီသချင်းကိုအဆိုကောင်းထိုခေတ်ကအဆိုတော်တွေကနန်းတော်မှာဆိုကြတဲ့အခါမှာနန်းတော်တစ်ခုလုံးကဒီသချင်းကိုရပြီးတော့နန်းတော်သူနန်းတော်သားတွေဒီသချင်းကိုဆိုကြလူတိုင်းကြိုက်တဲ့လူတိုင်းရဲ့ပါးစပ်ဖြာတဲ့ရောက်လာရောက်လာတော့ခေမဘီဗျာကိုလည်းဖြောပြေတဲ့ပုဂ္ဂိုလ်တွေကလည်းဒီသချင်းဆိုပြကြတာပေါ့နော်သူ့ရဲ့ဖြောပြေရေးတွေကလည်းဒီသချင်းလေးနဲ့ဆိုကြတယ်ဆိုတော့ ဒါဝီလူဟိုမသွားခြင်းသွားခြင်းအောင်လုပ်ပေးထားတာလေတော့လူရဲ့စိတ်ဆိုတာဒီတခြင်းရဲ့ဆွဆောင်မှုနဲ့လူတွေကစိတ်ပတ်သွားကြတာအဲ့တော့ခေမယုံမိဖုရားဟာဒီသချင်းလေးကိုကြားလိုက်တဲ့အခါကျတော့ခါတိုင်းရောက်မှုတဲ့ဝေလုံးဥယျာဉ်တော်မှာပဲသွားခြင်းစိတ်တွေပေါက်လာတယ် တချင်းနားထောင်ပြီးတော့သွားကျင်စိတ်တွေပေါက်လာတယ်အဲ့ဒါကို तू မိဖုရားဆိုတော့ဥယျာဉ်ထွက်ကျင်တယ်ဆိုရင်ဘယင်းစီကိုခွင့်ပြုချက်တောင်းရတယ်ဒါကြောင့် तू သွားကျင်တဲ့စိတ်တွေဖြစ်လာတဲ့အခါမှာတန်တုတ်တော်ဝနသမိဋ္ဌံမမသောဘမနောဟရံ ဓာတုကမ္မတမှုယာဏံတမှုယာဏံရိညောအာရောစေတတာတော့ဝိညာဉ်ကိုမမြင်ဘူးလို့လို့စိတ်ထဲမှာတကယ်ကိုထူးဆန်းဖြစ်ပြီးတော့တချင်းရဲ့စွမ်းဆောင်မှုကြောင့်သူကသွားခြင်းစိတ်တွေပေါက်လာတယ်နားထောင်တော့လည်းကောင်းတယ်စိတ်ကလည်းတချင်းနားထောင်ရတာကြည်နူးတယ်အဲ့ဒါနဲ့ဥယျာဉ်ကိုချစ်ခြင်းစိတ်တွေဖြစ်လာတဲ့အခါကျတော့ ရင်ကြီးစီတန်တော်ဥတင်နဲ့တရင်ပို့တယ်သူဝေလုံးဥယင်သွားလဲချင်ပါတယ်အဲ့တော့ဘုရင်ကြီးကသူသွားစေခြင်းနေတာကိုဝေလုံးဥယင်ဖះနဲ့တွေ့စေခြင်းလို့မဟာတာပရိဝါရေနတဒါစသောမဟိပတိမိဖုရားကြီးစီကခွင့်ပန်ရက်ခေမာမိဖုရားစီကခွင့်ပန်ရက်ရခွင့်ပန်နာ ရလာတဲ့အခါမှာဘယင်ကြီးကဥယျင်သွားဖို့အတွက်အချမ်းရံအနေနဲ့ခန်းခဏနာစီမံပြီးတော့ပေးလိုက်တယ်။နော်အဆောင်လျှောက်တွေနဲ့အချမ်းရံနေနဲ့အကုန်လုံးမံပေသိတိတမူယနာသဒ္ဒနာယသမုတ်တုကံဥယျာဉ်ကြီးကိုထွက်ပြီးတော့ ထွက်ပြီးတော့ဥယျာဉ်ကြီးကိုလှည့်လှည့်ကြည့်ရှုဖို့အတွက်ဘုရင်ကြီးကအလုံးစီမံဆောင်ရွက်ပေးတယ်ခြံရံပြိသက်တွေနဲ့သွားခိုင်းလိုက်တယ်ပေါ့ဆောင်းလျှောက်တွေနဲ့သွားခိုင်းလိုက်ပြီဘုရင်ကြီးကတိုက်တွန်းတယ်ကိစ္စပတ္တမဟာဘောခေဝနံနိတ္တရတယနာယန္တရာဘာတိတိရိယာ သူကတာဘာနုရင်စိတာမြတ်ဗုဒ္ဓရဲ့ရောင်ကြီးဝန်းနေနဲ့အလှဆင်ထားတဲ့ကျက်တီရှိလာတဲ့မျက်လုံးရဲ့အရာသာနော်ကြည့်ရတဲ့အရာသာကိုတိုးပွားစေတတ်တယ်ဥယျင်ကိုမိဖုရားသွားပါလေဆိုပြီးတော့စီစဉ်နေအကုန်လုပ်ပေးလိုက်တယ် အဲ့တော့သူကသွားတဲ့အခါအချိန်ရွေးလိုက်တယ်ဖះနဲ့တိုးနေမှာဆိုလို့ဖះဆုံးကန်သွားတဲ့အချိန်ကိုသူရွေးတယ်မနေ့ပိုင်းလေးဖះဆုံးကန်သွားတဲ့အချိန်ကိုသူရွေးမယ်အဲ့ဒါရွေးပြီးတော့ယထာစပိဏာယမုဏိခိရိပစပုရုတ္တမတောင်ငါလုံးကခိုးတဲ့ရာဇဂျုံမြို့တဲကိုရသော်ဗျာဆင်းကန်သွားတဲ့အချိန်လေးမှာတဲ့ ဝိထောဟံတရာယေဝဝဏ္ဏတ္ထုမူပါကမေအဲ့ဒီအချိန်ကိုပဲတမင်ရွေးပြီးတော့ဥယျာဉ်ကိုသွားခဲ့တယ်ဖះတော်ဆွမ်းခံသွားနေတယ်ဒီချိန်ယဟန်တန်ခါတွေကမြို့ထဲဆွမ်းခံဝင်နေတယ်ဥယျာဉ်ထဲမှာတဘာမှရှိမှမဟုတ်ဘူးဆိုတဲ့အချိန်လေးကိုသူရွေးပြီးတော့သွားလိုက်တယ်အဲဥယျာဉ်ထဲရောက်တဲ့အခါမှာတတတံဖုံလဝိပိနံနာနာပမရပုစိတံကုစိတံ ကောကိလခိတသဟိတံမယူရကဏနစ္စတံအဲ့တော့ဒီဒါတွေကတကယ်ကတော့ကြပြာတွေပဲကြပြာနဲ့သေယုတ်ဖော်ထားတာကိုသူပြောတဲ့စကားလုံးတွေကိုကြပြာနဲ့သေယုတ်ဖော်ထားတာအဲ့ဒီတော့ကဥယျာဉ်ကြီးထဲမှာတဲ့တစ်ပင်တွေကလည်းဖူးလို့ပွင့်လို့တစ်ပင်တွေဖူးပွင့်နေတဲ့အခါမှာ ပြပရုံးတွေကလည်းပဲပန်းဝရီတွေစုတ်သုံးနေကြတယ်တဲ့ကောကိလာခိတသဟိတံအောငှက်ကလေးတွေကလည်းတချင်းစုံနေကြတယ်တဲ့မယူရကနနိစိတံတောင်းတွေကလည်းကနေကြတယ်တောရဲ့တေယုံမှာနော်တောင်းတွေကလည်းကကြတယ်အိုးအော်တွေကလည်းတွန့်ကျူးနေကြတယ် ဒီပရုံပြပရုံအမျိုးစုံကလည်းပဲပန်းဝီတွေကိုစုပ်သုံးနေကြတယ်တောရဲ့အလှပတစ်ခုကိုသူခံစားရတယ်အပတ္တဒမနာကိဏံနာနာစင်ကမဖုတိတံကုတိမန္တပတံကိဏံယောဂီဝရဝိရစေတံဥယျာဉ်နဲ့ဝင်သွားလိုက်တာတိတ်ဆိတ်နေတာပဲ တန်ခါတွေကလည်းဆွမ်းခံသွားနေကြတယ်ဆိုတော့ငါကလည်းတန်ခါတွေရှိနေရင်လည်းတိတ်တိတ်ဆိတ်ဆိတ်နေတာ။ဥယျာဉ်ထဲဝင်သွားလိုက်တာဥယျာဉ်ကြီးကလည်းအကျယ်ကြီးတစ်ပင်ကြီးရဲ့အလှဗမင်းကြီးရဲ့အလှတွေနဲ့အပတ္တထတိုးတိတ်နေတယ်အနာကိဏမိပြားလာတယ်ဆိုတော့ကြံတဲ့လူတွေလည်းဥယျာဉ်နဲ့လာခွင့်မရှိဘူးပေါ့နော်။လုံယုံရေးတင်းကြပ်ထားတယ်။အဲ့ဒီမှာ ဥယျာဉ်ထဲမှာတိတ်ဆိတ်ပြီးတော့လူသွားလူလာလည်းမရှုပ်ထွေးဘူးနာနာစင်ကမဘုတိတံတရားထုတ်တဲ့ရဟန်းတော်တွေစဉ္ညာလျှောက်တဲ့စဉ္ညာလမ်းလေးတွေကလည်းစနစ်တကျဖော်ထားတယ်ကုတိမန္တပတန်ခိဏကပ္ပထာကျောင်းလေးတွေနေရိတ်ခိုတဲ့မန္တကလေးတွေဒီအလှပါလေးတွေကလည်းရှိတယ်ယောဂီဝရဝိရာစိတံ ကမ္မထံလုံးအထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေဖို့နေချင်းစရာနေရာလေးတစ်ခုဖြစ်နေတယ်တဲ့ဥယျာဉ်ထဲဝိစရန္တိအမိငိမ့်တံသဖလံနေနမမှာတိတ်ဆိတ်ငြိမ်သက်ပြီးလှပနေတဲ့ဥယျာဉ်ကြီးကိုလက်ပချီရင်ကနေပြီးတော့သူသူခေါင်းထဲမှာအတွေးဝင်နေတဲ့ငါမျက်စိဒီဥယျာဉ်ကြီးကိုမြင်လိုက်ရတာတော့အကျိုးရှိလိုက်တာ တန်ဖိုးရှိလိုက်တာလို့ခေမမီဘုရားသူခံစားချက်ကိုဖော်ပြပြီငါလာလဲရတာဥယျာဉ်ကြီးကြည့်လိုက်ရတာမျက်စိပတာရရှိလိုက်တာအကျိုးရှိလိုက်တာလို့အဲ့လိုဥယျာဉ်ထဲမှာလှက်ပတ်ပြီးသွားလာတဲ့အခါမှာတထာပိတရုဏံဘိက္ခုံယုတ်တံဒိဋ္ဌောဝိစေတေအဲ့လိုဒိဋ္ဌိဉ္ဇဉ်တဲ့ဥယျာဉ်ထဲမှာ တနေ့ကတထောင်ငွေကတစ်ပင်အောက်မှာရဟန်းငယ်လေးတစ်ပါးတရားထိုင်နေတော့တော့တွေ့တယ်အရွယ်ငယ်ငယ်လေးပဲရှိသေးတယ်ငယ်ငယ်ပဲရှိသေးတယ်နုပြိုတဲ့အရွယ်လေးမှာရဟန်းတော်တစ်ပါးဟာကမ္မထမ်းထိုင်နေတော့တွေ့တော့သူကစဉ်းစားမိတယ်ဣတိတိဝိပိနေရမေထိတောယံနဝရွပနေဝတန္တမိဝကန္တေနရူပိနသသမာနိတောဟဲဒီကိုယ်တော်လေးက ရုပ်ဆင်းကလည်းတတ်တတ်ပဲပဲချောချောလှလှအရွယ်လေးကလည်းငယ်ငယ်ဒီလိုတိတ်ဆိတ်ငြိမ်တဲ့တော်ထဲမှာတယောက်တည်းဘာလို့များ နေပါလိမ့်မလဲသူကအများနဲ့နေတဲ့လူကတယောက်တည်းနေတာတွေ့လို့ရှင်ဒီလိုပဲစဉ်းစားမှာပဲလေငယ်ငယ်ရွယ်ရွယ်လှလှပပရုပ်ဆင်းလှလှပပနဲ့နှုပြတဲ့အရွယ်လေးမှာတော်ထဲမှာတယောက်တည်းလာပြီးတော့ထိုင်နေတာ သစ်ပင်အောင်တယောက်တည်းထိုင်နေတာဘာကြောင့်များပါလဲနိသိဏောရုခမူလံမိမုံတော်တန်ခတိပါရုတော်တယ်ခေါင်းကိုလည်းပြောင်းရိတ်ထားတယ်တဲ့သင်္ကန်းကြီးကိုခြုံထားတယ်တဲ့သစ်ပင်ရင်မှာထိုင်နေစာယတိဝတယံဘိက္ခုဟိတဝဝိတယသံရတေလူလောကရဲ့အပျော်ပါးတွေအလုံးကိုဖယ်ရှားပြီးတော့ သူဟာတိတ်ဆိတ်ငြိမ်သက်စွာတရားမှတ်နေတယ်ဒါတော့တွေ့တာတော့တွေ့တော့သူစဉ်းစားပုံကဘယ်လိုစဉ်းစားလို့ဆိုနာနုနာမဂဟတိနာကာမံဗုဒ္ဓဝါယထဒုက္ခပစ္ဆာဇိနေနဓမ္မောယံစရိတဘောသူပတကောအော်ဒီလိုငငယ်ရွယ်လေးတွေကအပျော်အပန်းနဲ့အိမ်တော်ရသပြုတ်ပြီးတော့နေသင့်တာပေါ့ အသက်အရွယ်ရလာပြီဆိုတော့မှ တိတို့သင်္ကန်းဝတ်တင်တာအဲ့ဒါထောက်ခံမဲ့လူတွေအများကြီးဖြစ်နေမယ်နော်ငယ်ငယ်ရွယ်နဲ့သင်္ကန်းဝတ်တင်မှုနော်အဲရတော့အပြောပါနဲ့တို့ကြောင့်ဘဝမှာပဲနေအသက်ရွယ်ရလာပြီဆိုတော့မှတရားဆိုတာကျင့်တင်တာပေါ့ဒီချိန်မကျင့်တင်ဘူးဒါအဲ့ဒီခေတ်က လူတွေကလည်းအဲ့လိုပဲတွေးတာအဲ့လိုပဲတွေးတာ လူတိုင်းလူတိုင်းဟာတမန်လူတွေဟာလူပဲတွေးတယ်လူဟာငယ်ရွယ်တဲ့အချိန်မှာပျော်ပါပါနေရမယ်အပျော်ပါနဲ့နေရမယ်အရွယ်ရောက်ပြီဆိုတော့မှတရားကျင့်ဒါလူတိုင်းရဲ့အတွေးပဲအဲ့လိုလို့တင်တယ်ဘာဖြစ်လို့များအသက်ငယ်ငယ်လေးနဲ့တရားထုတ်နေတယ် တန်ရုပ်ပါဠိတော်ထဲမှာရှင်သမိဋ္ဌိဆိုတာအသက်ငယ်ငယ်နဲ့တရားကျင့်တယ်အတော်ကိုငယ်သေးတာလူပြုတ်လူရွယ်ငယ်လေးသူတရားကျင့်နေတဲ့အခါကျတော့နတ်သမီးကသူ့ပြောတယ်လက်တွေ့လူဘဝပြောစရာကောင်းတာတွေစွန့်ပြီးတော့နောက်ဘဝမှာရဖို့အတွက်ဘာဖြစ်လို့ရဟန်းဝတ်နေတယ်လူတွေကထင်ကြတာဘလို့ထင်တော့ဆိုရင် သင်္ကန်းဥထာဟာနောက်မူကနှပ်ပြရောက်ဖို့လို့အဲ့လိုထင်ကြတယ်အဲ့ဒီခေတ်ကမျိုးသမီးတွေအားလုံးကလည်းအဲ့လိုပဲယူဆတယ်ဟောတရားကျင့်ပြီဆိုလို့ရှိရင်နောက်မူကမှသူတို့ကနတ်နတ်ဘုံနတ်နန်းကိုရောက်ဖို့လုပ်တယ်လို့ပဲအားလုံးကသိထားကြတယ်အဲ့တော့လက်တွေ့မကြဘူးပေါ့သူတို့ကအခုလက်တွေ့ကြတဲ့ငယ်ရွယ်တဲ့အချိန်မှာကာမဂုဏ်အာယုန်နေနဲ့လူဘဝမှာချမ်းချမ်းသာသာနေသင့်တယ်ပေါ့ အေးအသက်အရွယ်ရပြီဆိုတော့မှတောထွက်တရားကျင့်တာဒါကောင်းတယ်ပေါ့ခုချိန်မှာတော့လက်တွေ့ခံစားလို့ရတဲ့ကာမဂုဏ်စည်းစိမ်တွေကိုခံစားသင့်တယ်လို့အဲ့ဒီတွေးသလိုပဲခေမထေရီမကလည်းခေမမိဖုရားကလည်း तू တွေးခဲ့တာ तू အဲ့ဒီတိုင်ပဲတွေးတယ်နန္ဒုနာမဂဟထေနာကာမံဗုဒ္ဓဝါယထာဒုက္ခံစိတ်တိုင်းကြပျော်ပျော်ပါးပါးနေပြီးတော့မှတဲ့ ပစ္ဆာစိနေနဓမ္မောယံစရိတဘောတက်ကြီးမှတရားဆိုတာကျင့်တဲ့နဲ့မဟုတ်လားတဲ့ဘာလို့ငငယ်ရွယ်လေးနဲ့လားတရားကျင့်နေသလဲသူတွေးမိနေတာအဲ့ဒါနော်အဲ့လိုတွေးပြီးတော့အဲ့ဒီကိုရိုလေးနာကနေဖြတ်ကျော်ပြီးတော့မြတ်စွာဘုရားသတင်းသုံးတဲ့ကျောင်းဘက်ကိုသူရောက်သွားတယ်သူလှက်ပတ်ကြည့်နေတာဘုရားကျောင်းနာရောက်သွားတဲ့အခါကျတော့ပြောကြတယ်ဗောဒါ ဗုဒ္ဓသတင်းသုံးတဲ့အကြောင်းခန္ဓာကုရိတိုက်လို့ပြောတာအဲ့မှာသုံးညတန်တိဝိရိတဝါနကန္ဓကေဟံစိနလယဥပိတဝါစိနမတက်ခေဥဒိယတံဝဘာကရဖះတော့ဆွမ်းကသွားတယ်လို့သူထင်ထားတာထင်ထားတော့ဖះနေတဲ့ကြောင်းဆိုတကားတွေဘာတွေတော့တွေဘာတွေပိတ်ခဲ့တာမှမဟုတ်တာပိတ်တာမှမဟုတ်တာနော် အဲ့ဒီမှာဘယ်သူမှမရှိဘူးလို့ထင်ပြီးတော့ကြောင်းထဲဝင်ပြီးတော့ခေါင်းပြူကြည့်တာခေါင်းပြူကြည့်လိုက်တော့ဘွားကနေမြတ်စွာဘုရားထိုင်နေတာတော့တွေ့တယ်သူထင်တယ်လို့ဆွမ်းကကြွသွားတာမဟုတ်ဘူးကြောင်းထဲမှာရှိနေတယ်အဲသူကတော့မရှိဘူးထင်ပြီးဝင်လိုက်တာနော်အငိုက်မိသွားတာဥပိတဝါစီနမထက်ခံအနာကြောင်းထဲဝင်လိုက်တဲ့အခါမှာ ဥရိယန္တံဝဘာကရံနတ်နဲ့ခဲမှနေမင်းကြီးထွက်ပေါ်လာသလိုဘွားကနဲ့မြတ်စွာဘုရားသူတွေ့လိုက်တယ်အဲဒီကြောင်းတယ်အဲ့တော့မြတ်စွာဘုရားဟာဧကကံဒုက္ခမတိနံဘိသမဏဝရိဋ္ဌိယဒိဋ္ဌဝနေဝံဝိစေတေသိနာယံလူခောနရသဘောဝင်လိုက်တာနဲ့ဘုရားကအဲ့ထဲမှာ တပါးတည်းထိုင်တာမဟုတ်ဘူးမြတ်စွာဘုရားရဲ့ဖေးနားမှာရက်ခတ်နေတဲ့ကလေးမလေးတယောက်ချောချောလေးတယောက်ရှိတယ်လွန်ချောတဲ့ကလေးမလေးတယောက်ကမြတ်စွာဘုရားကိုရက်ခတ်ပေးအဲ့ဒါမြင်လိုက်တဲ့အခါကျတော့သူ့စိတ်ထဲမှာအဲအလားအပါကိုအပြည့်ပြောတယ်ဟိုကတိကတပုဂ္ဂိုလ်မဟုတ်တော့ဘူးပေါ့အလားအပါမကြိုက်တဲ့ပုဂ္ဂိုလ်မဟုတ်တော့ဘူးပေါ့ ဘာလို့တော့ဆိုသူ့နားမှာအမျိုးသမီးချောချောလေးတယောက်ရှိနေတယ်သူစိတ်ထဲမှာနာယံလူခောနရာသဘောမြတ်စွာဘုရားဟာဒီတမ္မာပုဂ္ဂိုလ်မျိုးမဟုတ်ဘူးဟိုအလှပကိုမကြိုက်တဲ့ပုဂ္ဂိုလ်မဟုတ်ဘူးအလှပကိုပြန်လို့တဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုပေါင်းသစ်ဆက်ဆံရေးမှာလည်းခက်ခဲမဲ့ပုဂ္ဂိုလ်မဟုတ်ဘူးပေါ့ကြည့်ရလားအဲ့ဒါနဲ့သူကသဘောပေါက်သွားတယ် နာယံလူခောနရသဘောဒီယောက်ျားမြတ်ဟာအလှပတွေကိုရှုတ်ချပြီးတော့အလှပတွေနဲ့မျိုးသမီးတွေကိုတင်းတင်းမာမာဆက်ဆံတဲ့ပုဂ္ဂိုလ်မဟုတ်တော့ဘူးဆိုပြီးတော့ရသော်ဘုရားနာမှာရက်ခတ်နေတဲ့အမျိုးသမီးလေးကိုသူချိမိတာစိုက်ပြီးတော့ချိမိတာသာကင်ညာ ကနကဘာသာသူ့ရဲ့အသားရောင်လေးကရွှေရောင်လေးတဲ့ဝင်းနေတာအသဝါလေးပေါ့နော်ကလမဆိုရင်တော့အသက်ညိုဖြစ်မှာအသဝါရောင်လေးတဲ့သူကနကဘာသာဘဒုမာနနလောစနာသူမျက်နှာလေးကလည်းဗြဟ္မကြပန်းလေးလို့လှတယ်ဘိဗုဋ္ဌီနှုတ်ခမ်းလေးကလည်းကြည်ရသည်မဲ့လို့ပဲရဲနေတယ် ကြည်ရသည်မြင်မှုရင်တော့သိမှာအယောင်လေးကလှနှီးရဲနေတယ်ကုံဒတတနာသင်းခွေပန်းဆိုတာရှိတယ်ဖွေးအဖြူရောင်လေးတွေအဲသင်းခွေပန်းလို့သွားလေးတွေကလည်းဖွေးနေတာတဲ့အဲသူသွားဘယ်လိုမြင်တယ်လဲမသိဘူးเนาะဟိုသူဒီတိုင်းထိုင်နေတာတော့မဟုတ်ဘူးစကားတွေပဲတစ်ခါလေးပြောလို့တစ်ဖြစ်လိမ့်မယ်ရက်ခတ်ရင်တော့ ကုံဒထသနာသင်္ခွေပံအပွင့်လို့သွားလေးတွေဖွေးနေတယ်တဲ့မနောနိတရတယနာကြည့်လို့ကိုအားမရဘူးမျက်စိအရသာရှိလိုက်တာရှုပ်ဆင်ကသူကလည်းအလှပကြိုက်တာအလှပကြိုက်တော့အလွန်ချောလွန်လှတဲ့အမျိုးသမီးတယောက်မျက်စောပြဘေးမှာထိုင်ပြီးတော့ရက်ခတ်ပေးနေတာမြင်လိုက်တော့သူကမျက်စိလဲသွားတယ် အဲ့မျိုးသမီးလေးရဲ့အလှပပေါ်မှာနစ်မွန်းသွားတယ်နစ်မျောသွားတယ်သူဟိမဒေါလာဘသဝနာဒါလည်းပဲတကယ်ကိုဟိုလှပတယ်ငွေနဲ့ရွှေနဲ့လှုပ်ထားတဲ့တစားလို့လှပတယ်ကဏိကာကာရတုတ်ထဏီသူရဲ့ရှင်သာအတမြတ်ကလည်းပဲတဲသီးလေးလို့ အမဓမ္မကျက်တည်ရှိတယ်တဲ့ဝေတိမစ္ဆာသူတော်နိနိဝေတိမစ္ဆာဝသူတော်နိခါသွေးခါကလည်းပဲဟိုအမဓမ္မလှတယ်တဲ့ဟိုခါသေးတင်ချီပေါ့အဲ့ဒါမျိုးဆိုလို့တယ်ပေါ့နော်ရံဘောရုစာရုဘုဒနာသူ့ရဲ့လက်တံခြေတံပေါင်းတံနေကြည့်ရတာလည်းပဲ ငါပြောတုံးလို့ချောနေတာပဲလို့ဆိုလိုတယ်ပေါ့ဒါကတော့သူထင်းတဲ့သူဥပမာလေးတွေသူပေးတဲ့သဘောစာရုပူဒနာတကူလုံးကြည့်လိုက်ရင်အတော့ကိုလှပတဲ့အမျိုးသမီးတယောက်ပဲရတ္တန္တကုပတံပြနာသူဝတ်ထားတဲ့အဝတ်ကို ကြည့်လိုက်လို့ရှင်အတွင်းကဝတ်ထားတဲ့အယောင်ကအနီရောင်လေးတဲ့နီလမထနိဝဒနာ အမတန်ချောညက်တဲ့အညိုရောင်လေးကအပေါ်အနေဝတ်ထားတယ်တဲ့အတ္တပနေယရူပေနဟာသဘာဝသမဏိတာသူ့ရဲ့အဆင်းကကြည့်လို့မဝနိုင်တဲ့အဆင်းမျိုးတဲ့ရုပ်အဆင်းကကြည့်လို့မဝဘူးတဲ့ဟာသဘာဝသမဏိတာစာဟာသဆိုတာသူ့မျက်နှာလေးကလည်းပြုံးနေတယ် သူ့ရဲ့ဟန်မှုရလေးရလည်းပဲစတိုင်ကြရတယ်ပေါ့စမတ်ကြရတယ်ပေါ့လို့ပြောတာဘာဝဆိုတာစမတ်ကြတော့ပြောတာနော်မျက်နှာလည်းပြုံးတယ်နေရထိုင်တာလေးရလည်းစမတ်ကြရတယ်ပေါ့အဲ့ဒါမှလူတွေကပို့နားလဲမှာစမတ်ကြရတယ်လို့ပြောဘာဝရဲ့အတိပ္ပယ်အဲ့ဒါစမတ်ကြရတယ်ဆိုဘာတော့မသိဘူးပေါ့စမတ်ကြကြလေးရှိတယ်တဲ့ပြောတယ်ဒါ तू तू စဉ်းစားနေတာတွေကိုပြန်ပြပြတာနော် အဲ့ဒီမျိုးသမီးကိုမြင်ပြီးတော့သူစဉ်းစားနေထိတ်တဝတမေဝံစိန်တေသိအဟောယမဖိရူပိနီသူကြည့်ပြီးတော့ခေါင်းထဲမှာပေါ်လာတယ်တဲ့လှလိုက်တာနော်လှလိုက်တာနော်နမယနေနနိတေနဒိဋ္ဌပုဗ္ဗခုဒသနာဒီလောက်လှတာငါရင်တော့တကားမြင်ဘူးတဲ့ လှမှာပေါ့ဖះကဖန်ဆင်းပြထားတာကိုနေမိတရုပ်ကိုနော်အစစ်မှမဟုတ်တာဖះကဖန်ဆင်းပြလိုက်တာ သူမျက်စိလဲသွားတယ်မျက်စိလဲသွားတယ်နေမိတရုပ်ဖြစ်နေလို့လှအောင်ဖန်ဆင်းပြထားတာမြတ်စွာနာမယနေနမိနစ်တေနဒိဋ္ဌပုဗ္ဗကုရသနာဒီလောက်လှတဲ့အမျိုးသမီးကိုငါတခါမှမမြင်ဘူးတဲ့ အဲ့ဒီလို အလှပပေါ်မှာ ကြည်ပြီးတော့နှိမွန်းနေတဲ့အချိန်လေးမှာရုပ်တရက်ပြောင်းလဲမှုကြီးတွေမြင်လာတယ်လူတယောက်ဟာစိတ်ဝင်စားပြီဆိုစိုက်ကြည့်နေတော့တာလေအာယုံကအဲ့ဒီပေါ်မှာရောက်နေအဲ့ဒီမှာသူစိုက်ကြည့်နေတော့မဲ့တတောစရာဘိပုဒ္ဒတာဝိဝန္ဒဝိတ္တတာနနာသူကြည့်နေတော့မဲ့ရုပ်ကပြောင်းသွားတယ် ဟိုမင်းရင်ရောချင်းနေဝင်လာတယ်ပရေတွေတွန့်လာတယ်အလှပါတွေကပြိုကျလာတယ်တဖြည်းဖြည်းချစ်ရင်ကြည်ရင်နဲ့ဝိဝန္နာဝိတတာတဏမျက်နာလည်းရှုံလာတယ်အသားရည်တွေကလည်းကျလာဗိဏ္ဍဒန္တာသွားတွေကလည်းကျူးသေတသိတာခေါင်းကလည်းဖြူလာချိနေရင်းပဲသူကအိုယုတ်အိုရည်ပေါက်လာတယ်ထိုက်ကြည့်နေတော့အချော်လေးပဲ အဲ့မှာသူကြည့်နေတုန်းလေးပဲကြည့်လို့အာမရဖြစ်နေတဲ့အချိန်လေးမှာဒီဒေဝိဒယုတ်ကပြောင်းလာတာတလလဝဒနာသူစီအဲ့တော့နှုတ်ခမ်းကစသူ့ရဲ့ပါဇက်ကဟိုရင်အသက်ရွယ်ကြီးလာတဲ့အခါကျတော့တတွေးကိုမထိန်နိုင်တော့ ပါဇက်ကယုတ်ထွက်လာတာတွေတွေ့ရတယ်တဲ့တန်ခိတကန္နာတေတက်ခီနေရွက်ကလည်းနည်းနည်းတွန့်ရှုပ်လာတယ်ခါတိုင်းလို့တင်းတင်းရင်းလေးမဟုတ်တွန့်လာတယ်တေတက်ခီမျက်လုံးကလည်းပဲအနှဲရောင်ကနည်းနည်းတောက်ပါတဲ့အနှဲမဟုတ်ပဲနဲ့ဖြူကြောင်ကြောင်ဖြစ်လာတယ်လမ်းပါ သူပပယောတရာအမျိုးသမီးရင်သားကြီးကလည်းတွဲကြလာတယ်တဲ့ဆိုလိုတာကတော့အဲ့ဒါအိုသွားတဲ့ပုံစံကို ပြောနေတာနော်။အိုသွားတာအိုသွားတဲ့ပုံကြီးမြင်နေရတယ်။ဝလိဝိတတသဗ္ဗင်ကိလက်တွေခြေထောက်တွေအကုန်လုံးကြည့်လိုက်လို့ရှင် တင်းတင်းရင်ရင်မရှိတော့ဘူးတဲ့။ဒီအရေးတွေကတွန့်ပြီးတော့တွဲလျက်ကြလာတယ် တွဲလျက်ကြတယ်လက်မောင်းတွေကလည်းတင်းနေရင်မဟုတ်တွဲကြလာအသားရည်တင်းနေရင်မရှိတော့ဘူးတွဲကြနေတယ်တိရဝိတတဒေဟိနေအလုံးသပင်ကလည်းကျွတ်လာတဲ့အခါကျတော့ကြည့်လို့မလှတော့ဘူးပေါ့ကိုယ့်ကားတွေဖြစ်လာတယ်အကျော်တွေကလည်းခန္ဓာကိုယ်မှာတိရဝိတတဒေဟိနေ တကလုံးကြည့်လိုက်လို့ရှင်လည်းအကျော်ပြိုင်ပြိုင်ထလာတယ်အရင်တော့ငါပြောတုံးလေးလို့ပေါ်ခါရဝင်းလက်နေတာအကျော်မတွေ့ရဘူးအသာပြည့်ဖြုံးနေအခုကျတော့အကျော်တွေပေါ်လာတယ်တဲ့အိုယိုးအိုရေးတွေပေါ်လာတာကိုပြောတာနတင်္ဂဒန္တဒုတိယအဲ့ဒီချိန်မှာသူကြည့်နေတော့မဲ့ခါကလည်းကိုင်းလာတာခါကကိုင်းလာတယ် ဒန္တဒုတိယဆိုတော့အဲ့ဒီအချိန်မှာသူထပြီးတော့လမ်းလျှောက်လို့လားမသိဘူးဒုဆောင်ရမယ့်အနေထားမျိုးရောက်လာတောင်ဝေးပေါ့တောင်ဝေးကန်ရလောက်ခါကြီးကကုန်းလာတယ်တဲ့ဥပ္ဖသုတိကတာခိတာနံရိုးတွေအပြိုင်ပြိုင်ထွက်လာအောင်ပိန်တာနံရိုးတွေပေါ်လာအောင်ပိန်သွားတယ်တဲ့ချိနေရင်ကပြောင်းသွားတယ်ရုပ်တွေ ဝေဒမာနာပတိတာနေတတန်တိမုဟုံမုဟုံအသက်ရှူတာလည်းမောဟိုက်နေတဲ့ပုံစံမျိုးဖြစ်လာပြီးတော့တုံတုံလှုပ်လှုပ်နဲ့သူ့ရှိမှရင်လဲကျသွားတယ်ခေါနာအလွန်လှလို့သူကြည့်နေတဲ့ရုပ်ဟာသူ့မျက်စိအောင်မှာပဲအဲ့ဒါလိုပြောင်းလဲသွားတယ်ချက်ချင်းကြီးပဝေဒမာနာ အဖွားကြီးတုံလုံးလှုံ့လှုပ်ဖြစ်ပြီးတော့လဲကျသွားတယ်တဲ့တတော်မေအာတိတံဝေကောအပုတော်လောမဟန္တနောအဲသူမျက်စိကအဲ့ဒါကိုပဲကြည့်နေမခွာနိုင်ဘူးချင်းနဲ့သူမျက်စိတွေလဲသွားပြီးတတော်မေအာတိတံဝေကောစိတ်ပြည့်ငြင်းဝေးတဲ့ဟာတွေပေါ်လာတယ်စိတ်ပြည့်เสียဖြစ်လာတယ်ပေါ့ခုနကတော့လှတော့သူအားကြနေတဲ့အချိန်လေးမှာ အခုလိုဖြစ်သွားတာတွေ့လိုက်တော့ထိတ်လန့်တုန်လုံးမှုတွေဖြစ်လာတယ်အဘုဒ္ဓောလောမဟန္တနောကြတိမွေးခြင်းတွေထလာတယ်ဓိရထုရူပံအတုစိရမန္တိယထပါဠိတာအေးအမှန်တရားကို မသိတဲ့သူတွေသာလင်အခုလိုအလှပပေါ်မှာမမိုးနေတာတကယ်ကတော့သူ့ရဲ့ရုပ်အစင်းဆိုတာ စင်ကြယ်တန်ရှင်းတာတခုမှမရှိဘူးအညစ်အကြေးတွေနဲ့ပြည့်နေတာပဲခန္ဓာကိုယ်ထဲမှာအညစ်အကြေးတွေနဲ့ပြည့်နေတာထီရထုတကယ်ကိုယွန်းစရာကောင်းတာတွေလူတွေဟာမတရီဘူးဆိုရင်ထွီလွတ်လွတ်လေးရှိတယ်ပေါ့နော်အဲ့ဒါကိုအတန်အတန်အတုပြုပြီးတော့ဒီရထုဆိုတဲ့စကားလုံးကိုသုံးတာဒီအထိထွီလို့ပြောတဲ့ဟာပဲ ရွံ့နေဆိုရင်သုံးတဲ့စကားလုံးတစ်ခုပေါ့နော်လူတွေဟာထွီလို့လုံးတဲ့မစင်ကြတဲ့ရုပ်ခန္ဓာကိုယ်ကြီးပေါ်မှာအမှန်တရားကိုမသိတဲ့ပုဂ္ဂိုလ်တွေသာဒါကိုကျေနပ်နေကြတာတဲ့တကယ်အစစ်မှန်ကိုသိလို့ရှိရင်မကျေနပ်တော့ဘူးလို့အဲ့တော့ဖះเจ้าတော်ထဲမှာဘယ်သူမှမရှိဘူးဆိုပြီးတော့ဝင်သွားမိလိုက်တာသူမျက်စိရောက်မှာဖះနဲ့ အမတန်ချောပေါ်လှပတဲ့အမျိုးသမီးလေးကိုမြင်ပြီးမျက်စိကအဲ့ဒီကနေပြောင်းလို့မရတော့စူးစိုက်ကြည့်ရင်ကနေပြီးအဲ့ဒီနေမိတရုပ်အမျိုးသမီးလေးကအုံမင်းရင်းတွပြီးတော့အခုလိုအခြေအနေမျိုး ရောက်သွားသည့်ထီအောင်သူဟာငေးမောပြီးတော့သွားတယ်ပေါ့ငေးမောပြီးတော့အဲ့လိုဖြစ်နေတယ်အဲ့ဒီငေးမောနေတဲ့အချိန်လေးမှာပဲ ရသော်ဘုရားစီကအတန်ထွက်လာတယ်တတာမဟာကာရုဏီကောဒိဋ္ဌဝတံဝိကမန္တတဥဒကစိတ်တော်သူကတော်ဣမကထာပါဒတာစိတ်ပြည့်ညင်းငွေနေတဲ့အချိန်လေးပါတဲ့မဟာကရုဏာရှင်ဖြစ်တဲ့မြတ်စွာဘုရားကခေမာမိဘုရားရဲ့ဒီယုတ်ခဏဆင်းဘောခေမာမိဘုရားဟာစိတ်ပြည့်ညင်းငွေနေတာကိုသိတဲ့အခါမြတ်စွာဘုရားကဒီ အတက်တေရောတရားဓမ္မကိုဟောပြောလိုက်တယ်ဒါကွတိချိန်ထားတာပဲအံ့ကြပဲနော်သူစိတ်ထဲမှာအဲ့လိုဖြစ်နေတဲ့အချိန်လေးမှာမြတ်စွာဘုရားနေပြီးတော့ချိန်ခိုက်နားထဲမှာထည့်ပေးလိုက်တဲ့အတန်းအာတုရံအတုစိန်ပုတိပတ္တခေမေသမုတ်တယဥက္ကရန္တံပက္ကရန္တံဘာလနာပိပတ္တိတံ ချစ်သမီးခေမှာနာကျင်ခက်ခဲပြီးမစင်မကြဲမကောင်းသောအနတ်တွေရှိနေတဲ့ဒီခန္ဓာကိုယ်ကြီးကိုမင်းညံနေကြည့်အပေါ်ယံလေးတွေမကြည့်နဲ့မင်းစဉ်းစားကြည့်ဥက္ကရန္တံပက္ကရန္တံဘာလနာပိပတိတံဒီခန္ဓာကိုယ်ကြီးရဲ့ကိုယ်ပေါက် द्वार အမဝါက နော်အပေါ်လဲအန်ထွက်လာတယ်အောက်လဲယူယူထွက်သွားတယ်ဒီလိုမတရိစရာတွေပြည့်နေတဲ့ခန္ဓာကိုယ်ကြီးကိုမသိမလိမ္မာတဲ့အသိဉာဏ်ကဲမဲ့တဲ့ပုဂ္ဂိုလ်တွေကသာရှင်းတ်နေကြတာတဲ့မင်းခန္ဓာကိုယ်ကြီးရဲ့အစစ်မှန်ကို မြင်အောင်ကြည့်လိုက်ပါအဲ့တော့တဘာဝကိုလွန်နေတာလေလူတွေက အဲ့ဒါဟုတ်မဟုတ်သိချာကြည့်ပေါ့တဘာဝကိုမျက်ွယ်ပြုတ်ပြီးတော့တဘာဝမဟုတ်တဲ့ဟာပေါ်မှာလူတွေကတွေးပြီးတော့ကိုယ်စိတ်ထဲကဖန်တီးနေတဲ့အလှပေါ်မှာရစ်မှုနေကြတာလေတကယ်တဘာဝအလှကရစ်မှုစရာရှိမှမရှိတာရှိမှုစရာတခုမှမရှိဘူးဘယ်သူခန္ဓာကိုယ်ပဲဖြစ်ဖြစ်တော့အတွင်းပြင်ပြောင်းလိုက်မယ်ဆိုလို့ရှင်ရှင်ကောင်းတွေတယုံယုံနဲ့ရောက်လာမှသိချတာ မွေးကြိုင်တာတခုမှမရှိတာရလုံးကထွက်တဲ့မျက်ခြေနားကထွက်တဲ့နှစ်ပါးခြေနှာခေါင်းကထွက်တဲ့နှာခြေဘေးရံများမွေးကြိုင်တာရှိလို့လေသိမ့်ထားစရာပဲရံများရှိလို့လေဘေးရံမရှိဘူးနော်တွိုင်းလက်ထဲဝင်တယောက်တည်းချက်ထိုးပြီးတော့စွန့်ပြရတဲ့အနေအထားမျိုးတွေဘယ်ဟာရောမွေးတာရှိလို့လဲအားလုံးဟာခန္ဓာကိုယ်ကြီးရဲ့တဘာဝကို အမှန်တိုင်းကိုယ့်ကိုမလိမ့်မညာပဲမြင်ဒီတိုင်းပဲတွေ့ရမယ်ဥက္ကရန္တံပက္ခရန္တံအပေါ်လဲအန်ထွက်တယ်အောက်လဲထွက်တတ်တယ်ဒါဟုပဲအဟုတ်ကြီးထင်ပြီးတော့လူတွေဟာဟိုတတ်မဲ့နေကြတယ်တဲ့ဆိုတော့မြတ်စွာဘုရားတဘာဝသိတဲ့အခါအတုပါယစိတ်တံဘာဝေဟိ ဧကကံသုတမဟိတံမင်းစိတ်လေးကိုရှုခန္ဓာကိုယ်ကြီးရဲ့မတက်မတက်ရှင်စဝဲအနေထားတွေပေါ်မှာစိတ်ကိုတည်တည်ချာချာအဲ့ဒီပေါ်မှာရောက်အောင်လုပ်ပါအဲ့ဒီစိတ်ကိုဖြစ်အောင်လုပ်ပါအပေါ်ယံနဲ့မကြည့်နဲ့အတွင်းကိုကြည့်အတွင်းကြည့်လိုက်လို့ရှင် မတက်မတက်မလှပါဘူးဆိုတဲ့အတုပတင်ညာမင်းပွားပါတဲ့ စိတ်လေးတည်ငြိမ်အောင်လုပ်ပါအဲ့ဒီမတင့်တယ်ဘူးဆိုတဲ့အတုဝတင်ညာပေါ်မှာစိတ်တည်ငြိမ်နေအောင်ထားပါတဲ့တတိကာယကတတယထုနိဗ္ဗိဒပဟုလတဝါခန္ဓာကိုယ်ကြီးရဲ့တဘာဝတရားပေါ်မှာရှုမြင်သုံးသပ်မယ်ဆိုလို့ရှိရင်တဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာညှိငွေတဲ့စိတ်တွေဖြစ်လာပါလိမ့်မယ်တက်မဲ့တဲ့စိတ်တွေမဖြစ်တော့ဘဲနဲ့ညှိငွေတဲ့စိတ်တွေဖြစ်လာအောင်လုပ်ပါ နော်ခန္ဓာကိုယ်ကြီးရဲ့မလှပမှုမတင့်တယ်မှုတွေကိုစစ်စစ်တွေးကြည့်ပါတဲ့ယထာဣဒံယထာဣဒံယထာဣဒံတထာဣဒံဣဇဒင်္စဗဟိတာသကာယိသန္တံဝိရစေမြတ်စွာဘုရားဆက်ပြီးတော့တရားဟောတယ်ယထာဣဒံတထာဣဒံဆိုတာ အခုသက်ရှိထင်ရှားဖြစ်နေတဲ့ဒီခန္ဓာကိုယ်ကြီးနဲ့သေသွားလို့အလောင်းကောင်ဖြစ်သွားတဲ့ခန္ဓာကိုယ်တူတူပဲစဉ်းစားလိုက်ခဏဒါသေသွားတယ်ပဲထားလိုက်နော်ဒီအသက်ရှိခန္ဓာကိုယ်ကြီးနဲ့သေသွားတဲ့ခန္ဓာရုပ်လောင်းယထာအေတံတထအေတံသေသွားတဲ့ရုပ်လောင်းနဲ့အခုသက်ရှိခန္ဓာကိုယ်ဣဇတင်္စဗေဒာစာအတွင်းရောအပြင်မှာကြည့်လိုက်တဲ့ ဘယ်သူခန္ဓာပဲဖြစ်ဖြစ်ကိုယ်ခန္ဓာပဲဖြစ်ဖြစ်သူခန္ဓာပဲဖြစ်ဖြစ်အစ္ဆဒဘဟိတဆိုတာကိုယ်ခန္ဓာပဲဖြစ်ဖြစ်သူများခန္ဓာပဲဖြစ်ဖြစ်တဲ့ကာယေသဏ္ဏဝိရာဇယသူကာယကိုယ်ကာယသူကိုယ်ကိုယ်ကိုယ်နှစ်ခုစလုံးကတူတူပဲတဲ့အဲ့ဒီပေါ်မှာတတ်မဲ့တဲ့စိတ်တွေဖြောက်လိုက်ပါဒါကမ္မထတရားကိုဟောနေတာနော်ကမ္မထတရားဟောတာ ကာယပေါ်မှာတက်မဲ့တဲ့စိတ်တွေကိုဖြောက်လိုက်ပါတဲ့အနိမိတ်တေသဘာဝေဟိမာနာနုတိယမௌဇဟအဲ့ဒီမှာဒီခန္ဓာကိုယ်ပေါ်မှာတက်မဲ့တဲ့မတက်မဲ့ရမဲ့အာယုန်တွေသင်္ခါရတရားတွေကင်းတဲ့အာယုန်တွေကိုယ်တဏ္ဍမှာဖြစ်လာအောင်လုပ်ပြီး မာနာနုတ္တယမုစ္ဆာတက်တန်တဲ့အလုံးဆွဲလာတဲ့ငါဆိုတဲ့ဟာငါဟာငါယုတ်ဆိုတဲ့ကိုယ့်ကိုအထင်ရောက်နေတဲ့မာနတရားကိုဖယ်ရှားဖို့ကြိုးစားပါတဲ့လောကလူတွေကငါဆိုတဲ့မာနဆွဲလမ်းမှုဒါများတယ်ပေါ့ငါဟာဆိုတဲ့တဏှာဆွဲလမ်းမှု ငါဖြစ်တယ်ဆိုတဲ့မာနဆွဲလန်းမှုငါရဲ့အတ္တလို့ဆွဲလန်းတဲ့ဒိဋ္ဌိဆွဲလန်းမှုတွေအဲ့ဒီဆွဲလန်းမှုတွေကိုပယ်ဖြောက်လိုက်ပါသင်္ခါရအယိတ်နိမိတ်ကင်းတဲ့နော်တင့်တယ်တယ်ဆိုတဲ့အယိတ်နိမိတ်မရှိတဲ့ဝိပဿနာတရားကိုပွားပါသုံးဖို့နိဗ္ဗာန်ဆိုတဲ့သင်္ခါရနိမိတ်ကင်းတဲ့နိဗ္ဗာန်ကိုအာရုံပြုပြီးတော့ မာနကိုပယ်နိုင်မှုကြိုးစားပါ တတောမာနာဘိသမယဥပတန္တာစရိတတိအဲ့ဒီမာနကိုဖယ်လိုက်နိုင်ပြီဆိုရင်ကတော့မင်းရဲ့ယင်ထဲမှာပူလောင်မှုတွေငြိမ့်သွားလိမ့်မယ်ဒါရှိနေသည်များမင်းပူလောင်မှုတွေခံစားနေရလိမ့်မယ်အေးမာနဖယ်လိုက်တာနဲ့တပြိုင်နက်ပူလောင်မှုတွေကငြိမ့်အေးသွားလိမ့်မယ် ဆိုပြီးတော့မြတ်စွာဘုရားတရားဆက်ဟောတာရှေရာဂရတ္တနုပတန္တိသောတံတယံကတံမကတကောဝဆန္တံပင့်ကူကောင်လေးဟာသူကိုယ်တိုင်တွေ့တန်းထားတဲ့ပိုက်ပင့်ကူမြင်နေပေါ့သူကိုယ်တိုင်တွေ့တန်းထားတဲ့ပင့်ကူမြင်ပြီပေါ်မှာတဲ့ရှောက်လန်းပြီးတော့သွားတယ်လို့လူတွေဟာလည်းပဲလူချင်းတဲ့တဏှာနဲ့ ရှောက်လန်းနေကြတယ်တို့ကျင်တဲ့တဏှာရှိတဲ့အပေါ်မှာရှောက်လန်းနေကြတယ်အေတံပိစစ်တဝါနပြိပဇန္တိအဲ့လိုရှောက်လန်းနေတဲ့အချိန်မှာဒီပင့်ကူမြင်ထဲမှာလာပြီးတော့ညှိတဲ့အကောင်ဟာယုံမထွက်နိုင်တော့ဘူးယုံထွက်နိုင်စွာမရှိဘူးဘယ်လိုမှယုံထွက်လို့မရဘူးထို့တူပဲတဏှာဆိုတဲ့ ဒီပိုက်တန်းကိုလည်းပဲဘယ်သူမှယုံထွက်ပြီးတော့မသွားနိုင်ဘူးတဲ့အဲ့ဒါကိုအမှန်တရားသိတဲ့အသိဉာဏ်နဲ့အေတံပိစိတဝါနပြိပဇန္တိပင့်ကိုမြင်တဲ့လာသရန်တူတဲ့စိကတ်တွေ့တတ်တဲ့တဏှာကိုလည်းဖြတ်ပြီးတော့ယုံထွက်ပါနပိခိနောကာမတုခံပဟယလောကငဲ့ကွက်ခြင်းမရှိဘဲနဲ့ကာမတုခကိုပယ်ဖို့အတွက် ရှုံးထွက်လိုက်ပါလို့ဆိုလိုတယ်တဏှာကိုပယ်လိုက်လို့ရှိရင်ကာမတုခ္ခအနေယုံထွက်သွားနိုင်တယ်လို့အဲ့လိုမြတ်စွာဘုရားက သူ့ကိုထီတေသနာတွေနဲ့တရားဟောလိုက်တာနော်မြတ်စွာဘုရားဟောတဲ့တရားပုတ်ပေါင်းကဒီထဲမှာငါးပုတ်ပြထားတယ်တန်ဝေကဖြစ်နေတဲ့အချိန်လေးမှာဖမ်းပြီးတော့တရားဓမ္မလမ်းကြောင်းကိုဖော်ပြလိုက်တဲ့အခါမှာ ခေမမိဘုရားဟာလမ်းကြောင်းမှန်ပေါ်ရောက်သွားတယ်ပေါ့အေးနောက်တည့်ရက်မြတ်စွာဘုရားဆက်ပြီးတော့ဗာတွေဟောတယ်ဆိုတာနောက်တည့်ရက်ကျမှဆက်ပြီးတော့ပြောကြရအောင်တရားချစ်ခင် သူတော်စင်ပြိဿပေါင်းတို့ခေမမိဘုရားရဲ့စိတ်အခြေအနေတွေဟာမြတ်စွာဘုရားတွေ့တဲ့အခါမှာဖြောင်းမြန်ဖြစ်သွားတယ်အလုံး သူ့အလှပပေါ်မှာသူ့မာမနာအလှပပေါ်မှာဆွဲမဲ့နေတယ်အတွေးတွေကလည်းပျောက်သွားတယ်။ဘာနဲ့ချွတ်လိုက်တာတော့ဆိုလို့ရှိရင်ငချင်းစီနဲ့ငချင်းကြော်တာလို့သူ့ရဲ့ဥပါဒံဖြစ်နေတဲ့သူ့သူ့ရုပ်ဆင်းပေါ်မှာသူဥပါဒံဖြစ်နေတယ်သူလောက်လှတာမရှိဘူးလို့ထင်နေတယ်သူ့ရဲ့လှတဲ့ရုပ်ကိုဖော်ပြလိုက်တဲ့အခါသူ့ကိုယ်သူသူ့ကိုယ်သူပေါ်မှာတွေ့တာတဲ့စိတ်ကပျောက်သွားတယ်အဲ့ချိန်မှာ သူကိုယ်သူအလှဆုံးလို့ထင်နေတာအဲ့ဒီစိတ်ဟာနေမိတာအမျိုးသမီးရုပ်ကိုကြည့်လိုက်တာနဲ့သူကပျောက်သွားတယ်အဲ့ဒါကိုငချင်းစီနဲ့ငချင်းကြော်တာဆိုတာဥပါဒံဆွဲကိုတဏှာနဲ့ချွတ်လိုက်တာနော်အကုသိုလ်ကိုအကုသိုလ်နဲ့ပဲပြန်ချွတ်တာဆူးဆူးနေရင်ဆူးနဲ့ပဲပြန်ထွင်တယ်လို့ပဲသူ့ရုပ်ပေါ်မှာဆွဲလန်းနေတဲ့ဥပါဒံကိုသူ့ရဲ့လှပတဲ့နေမိတာရုပ်ပြလိုက်တဲ့အခါအလိုလျောက် သူကသူဆွဲလန်းမှုတွေပျောက်သွားတယ်အဲ့ဒီဆွဲလန်းမှုကဘယ်ရောက်သွားတော့ဆိုတော့သူမြင်တဲ့နေမိတရုပ်အမျိုးသမီးလေးပေါ်ရောက်သွားတယ်အဲ့ဒီပေါ်မှာသူဖြစ်ချင်တာအဲ့ဒီအမျိုးသမီးလေးလိုလှချင်သွားပြီအဲ့ကြတော့အဲ့တော့သူတဏှာကအဲ့ဒီပေါ်ရောက်သွားတယ်သူ့ရုပ်ကိုသူဆွဲတဲ့ဥပါဒဏ်ကပျောက်သွားပြီသူဆွဲလန်းတဲ့တဏှာကအဲ့ဒီအမျိုးသမီးပေါ်ရောက်သွားတယ်အဲ့ဒီပေါ်တွေ့မလို့လှုပ်တဲ့အချိန်မှာမြတ်စွာဘုရားက တဖြည်းဖြည်းအိုရုပ်တွေကိုပြလိုက်တဲ့အခါသူတွေ့လို့မရတော့စိတ်ပြက်သွားတယ်အဲ့ဒီစိတ်ပြက်သွားတဲ့အခါမှာတရားသဘောထည့်ပြီးတော့ပေးလိုက်တဲ့အခါမှာခေမထေရီဟာအမှန်တရားခေမဘိက္ခုနီခေမမိဖုရားဟာအမှန်တရားကိုသိရှိသွားတယ်လို့သူဆိုတာပေါ့နော်ဒါလိမ္မာပန်းတဲ့ရသော်ဘုရားရဲ့ပြည့်ရဲ့ကျွယ်ဝစွာလူတူတယောက်ရဲ့စိတ်ကိုလမ်းမမော်ရောက်အောင်တရားဓမ္မလမ်းပြခဲ့ခြင်းဖြစ်ပါတယ် တရားချက်ခင်သူတော်စင်ပြိဿပေါင်းတို့ခေမာထေရီမကသူ့ရဲ့ပါရမီဘဝနောက်ဆုံးအချိန်မြတ်စွာဘုရားနဲ့တွေ့တာအစပြီးတော့အခုလိုအမှတ်တရပြန်ပြီးတော့ပြောတာကိုနိုင်မှတ်သားကြရသဖြင့်တန်တရားဘဝမှာမိမိတို့ကိုယ်တိုင်လည်းပဲနေ့စဉ်ဘဝမှာဆွဲလန်းတတ်တဲ့တဏှာရာဂကိုတတိပြုပြီးတော့မဆွဲလန်းအောင် ထူးထူးတွေစ조사အထောက်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီတတိတရားအတိတရားရပြီးစ조사အထောက်နိုင်ကြပါစေကုန်တည်းသာဓုသာဓု